အဲ့တော့မာသာသနာရဲဘော်တပါထတ်တူတယ်ဥကျော်ဝဏကယဟန်ဖြေရယူပြီးတော့ဥဝဏသေရီဆိုတဲ့ဘွဲ့နေဖြင့်ယဟန်ဖြေရယူပြီးတော့ယဟန်တရားကျင့်ကြံပွားများအထုတ်တယ်ဘာလို့ဖို့လဲဆိုတော့ သန္တရာဝုတ်ကလွတ်ဖို့ဒီလိုမဟုတ်လားသန္တရာဝုတ်ကဘယ်ခါမှလွတ်မလဲကိလေသာငြိမ်းမှလွတ်မှာမဟုတ်လားကိလေသာမငြိမ်းသမျှတော့သန္တရာဝုတ်ထဲလဲနေဦးမှာပေါ့ဒါကြောင့်မလို့ပဲခင်မင်မှုသမှုရိယပယ်နိုင်ကြ၍ဒုက္ခခတ်သိမ်းချုပ်ပြငြိမ်းရာချမ်းသာစေချမ်းသာမှာ မြတ်နိဗ္ဗာန်ကိုဧကံမုတ်ချရောက်နိုင်ကြရန်ခင်မင်မှုသမှုရိယပယ်နိုင်ကြ၍ဒုက္ခခတ်သိမ်းချုပ်ပြငြိမ်းရန်ဒုက္ခခတ်သိမ်းချုပ်ပြငြိမ်း၍ဇတိယမှာမြတ်နိဗ္ဗာန်ကိုရောက်နိုင်ကြရန်ဘာလို့ရမလဲဘာလို့ရမှာလဲ တတိပဋ္ဌာန်၄ပါးမြတ်တရားကိုပွားများအားထုတ်ကြပါစို့ဖေဟာဒီလိုမလားအဲ့ဒါအခုတတိပဋ္ဌာန်ဆိုတာဘာလဲယုံနဲ့နံကိုတတိဥစည်းတဲ့စိတ်နဲ့ဖြစ်ခဲဖြစ်ဆဲဖြစ်ခိုက်မှာဖြစ်နေရှိနေတဲ့အတိုင်းအရှိအရှိအတိုင်းစောင့်ကြည့်တာမဟုတ်လား ခန္ဓာကိုယ်ကပူယုတ်ဖြစ်တော့ပူရာကိုပူတယ်ပူတယ်လို့အရှိအတိုင်းစူးစူးဆိုင်ဆိုင်ကလေးစောင့်ကြည့်ပြီးသိနေရခန္ဓာကိုယ်ကအေးယုတ်ဖြစ်တော့အေးတယ်အေးတယ်လို့အေးတဲ့သဘောလေးအရှိအရှိအတိုင်းစူးစူးဆိုင်ဆိုင်စောင့်ကြည့်သိနေရခန္ဓာကိုယ်ကညောင်းလာတော့ညောင်းတယ်ညောင်းတယ်လို့ညောင်းတဲ့သဘောလေးကို စိတ်နဲ့စိုက်ပြီးတဲ့အရှိအတိုင်း တတိဥစည်းတဲ့စိတ်နဲ့စောင့်ကြည့်ပြီးသိနေရခန္ဓာကိုယ်ကလှုပ်တော့လှုပ်တယ်လှုပ်တယ်လို့လှုပ်တဲ့သဘောကိုစောင့်ပြီးကြည့်နေရခန္ဓာကိုယ်ကထိုင်နေတော့ထိုင်နေထိုင်နေလို့ထိုင်နေသဘောစောင့်ကြည့်သိနေရသွားတဲ့အခါမှာခြေထောက်ကြွလိုက်တော့ကြွတယ်လို့ကြွရုပ်ကို သူ့အရှိအတိုင်းတတိဥစည်းတဲ့စိတ်နဲ့စောင့်ကြည့်ရ ရှေ့လှမ်းလိုက်တော့လှမ်းရုပ်ကိုစောင့်ကြည့်ရအရှိအတိုင်းအောက်ဘက်ခြေတော်ချလိုက်ပြန်တော့အောက်ဘက်တရွေ့ရွေ့ကျသွားတဲ့သဘောကိုတတိနဲ့စိုက်ပြီးစောင့်ကြည့်ရဝမ်ဘိုက်ကလေတဖြည်းဖြည်းရှေ့တွန်းတွန်းလာလို့ဖောင်းလာတော့ဖောင်းတယ်လို့ရွှေ့တရွေ့ရွေ့တွန်းရွေ့လာတဲ့သဘောကိုတတိဥစည်းတဲ့စိတ်နဲ့စောင့်ကြည့်ရ နောက်ပြန်ပြီးတော့လေကနောက်ဖက်ပြန်ပြီးတဖြည်းဖြည်းတွန်းသွားပြန်တော့လည်းပဲနောက်ဖက်ကိုရွေ့ရွေ့ရွေ့ရွေ့သွားတဲ့သဘောကိုစိတ်ကလိုက်ဆောင်ကြည့်သိရရှေ့တရွေ့ရွေ့တွန်းထွက်လာတော့ဖောင်းတယ်လို့အဆိုလေးတတ်ပေးလိုက်တယ်နောက်ဖက်ကိုတရွေ့ရွေ့ရွေ့သွားတာလိုက်သိတော့ပိန်တယ်လို့အဆိုလေးတတ်ပေးလိုက်တယ် အဲ့ဒီဖောင်းတယ်ဆိုတဲ့အဆူစိတ်အဆူပိန်တယ်ဆိုတဲ့စိတ်အဆူကလိုရင်းလားတရွေ့ရွေ့ရွေ့သွားတာကိုသိနေဖို့ကလိုရင်းလားအဲ့ဒီတရွေ့ရွေ့ရွေ့သွားတာသိနေတာမှသတိပဋ္ဌာန်ဝိပဿနာစိတ်အဆူကတော့ဝေါဟာရပညာခေါ်တယ် ဩဟာရပညာခေါ်တဲ့ရှုတဲ့စိတ်အရှုခံရွေးမှုပေါ်မှာကတ်နေအောင်အားပေးတာစိတ်အဆူကအားပေးတာစိတ်အဆူလေးဆူလိုက်တော့စိတ်ကပိုးပြီးတော့တရွေ့ရွေ့ရှေ့တွန်းပြီးရွေ့လာ ဖောင်းလာတဲ့သဘောပေါ်ပိုးပြီးစူးစူးဆိုင်ဆိုင်ကလေးကတ်သိသွားတယ် နောက်ပိန်တယ်ဆိုပြတော့လေပိန်တယ်လို့စိတ်ဆိုလေဆိုလိုက်တော့တရွေ့ရွေ့နောက်ပဲရွေ့ရွေ့ရွေ့ရွေ့သွားတဲ့သဘောပေါ့စိတ်ကပိုးကတ်လာတယ်အဲ့ဒါလို့ကတ်အောင်လို့စိတ်အဆူကကူပေးရတယ်ဝေါဟာရပညာအခေါ်ဝေါ်စိတ်အဆူကတော့သတိပဋ္ဌာန်လည်းမဟုတ်ဘူးဝိပဿနာလည်းမဟုတ်ဘူးဖြစ်တာကိုဖြစ်နေတဲ့အတိုင်းသိနေတာကမှ သတိပဋ္ဌာန်ဝိပဿနာထို့အတူပူတော့လဲပူတယ်ပူတယ်ပူတယ်နာတော့လဲနာတယ်နာတယ်ညောင်းတော့လဲညောင်းတယ်ညောင်းတယ်လို့စိတ်အဆူလေးဆိုပြီးတော့ညောင်းတဲ့သဘောကိုတတိဥစည်းတဲ့စိတ်နဲ့စူးစူးဆိုင်ဆိုင်ကလေးသိနေရတယ်အဲ့ဒီညောင်းတဲ့ညောင်းတဲ့ဆိုတဲ့စိတ်အဆူကရှုတဲ့စိတ်ညောင်းတဲ့သဘောပေါ့ရှုတဲ့စိတ်နားတဲ့သဘောပေါ့ကတ်နေအောင်စူးစိုက်နေအောင် ဆိုပြီးတော့ အားဖြည့်ပေးတဲ့သဘောပဲကုညီပေးတဲ့သဘောပဲအဲ့ဒီညောင်းနဲ့နားတယ်ဆိုတာကစကလုံးပညာဝေါဟာရပညာသင်္ကေတပညာနာမပညာခေါ်တယ်သူကပရမအရှိတရားမဟုတ်ဘူးဒါကြောင့်မလို့အဲ့ဒီစကလုံးပညာဝေါဟာရပညာနာမပညာသင်္ကေတပညာဆိုတဲ့ ဖောင်းတာပိန်နေဖောင်းနေပိန်နေဆိုတဲ့စိတ်အဆူကြွားတယ်လှမ်းတယ်ချတယ်ဆိုတဲ့စိတ်အဆူနားတယ်ကျင်တယ်ကြိုက်တယ်ခဲတယ်ဆိုတဲ့စိတ်အဆူကတော့တတိပဋ္ဌာန်လည်းမဟုတ်ဘူးဝိပဿနာလည်းမဟုတ်ဘူးတတိပဋ္ဌာန်လည်းဟုတ်ဝိပဿနာလည်းဟုတ်တာကတရွေ့ရွေ့ရွေ့တွန်းရွေ့နေတဲ့သဘောကိုသိနေတာတရွေ့ရွေ့နောက်ပြန်တွန်းတွန်းတွန်းရွေ့ရွေ့သွားတဲ့သဘောကိုသိနေတာ လက်ကွေးပြန်ပြီဆိုလို့ရှိရင်တရွေချင်းတရွေချင်းလက်ဝေးရာကနေပြီးခန္ဓာကိုယ်ပဲနီးနီးရွေ့ရွေ့ရွေ့ရွေ့လာတာကိုသိနေတာတတိပဋ္ဌာန်ဝိပဿနာကိုယ်တယ်ကိုယ်တယ်ကိုယ်တယ်ဆိုတဲ့စိတ်အဆိုကတတိပဋ္ဌာန်လည်းမဟုတ်ဘူးဝိပဿနာလည်းမဟုတ်ဘူးတတိပဋ္ဌာန်ဝိပဿနာဖြစ်အောင်ကုညီပေးတဲ့အားဖြည့်ပေးတဲ့စိတ်အဆိုဝေါဟာရပညာသင်္ကေတပညာစကလုံးပညာပဲ အဲ့ဒါကိုအထူးသတိထားဖို့လိုတယ်စိတ်အဆူကလိုရဲမဟုတ်ဖြစ်တာကို ဖြစ်နေတဲ့အတိုင်းသိဖို့ကလိုရဲအဲ့တော့ဖြစ်တာဖြစ်နေတဲ့အတိုင်းသိနေတာတတိပဋ္ဌာန်ဝိပဿနာဆိုတော့အိမ်မှာနေရင်လည်းပဲလှုပ်ရင်ကြင်ရင်ဖြစ်တာဖြစ်နေတဲ့အတိုင်းသိနေပြီဆိုရင်တတိပဋ္ဌာန်ဥပဒနာမဖြစ်ဘူးလားဖြစ်တယ်တတိပဋ္ဌာန်ဥပဒနာ ဟင်းရွက်သိရင်လည်းဖြစ်တယ်ကြက်တန်သိရင်လည်းဖြစ်တယ်ကြမ်းတိုက်ရင်လည်းဖြစ်တယ်အဝတ်လျှော်ရင်လည်းဖြစ်တယ်ဓမင်းချက်ရင်လည်းဖြစ်တယ်သို့တော့တတိထားရတယ်ဘယ်အခါလဲဆိုတော့ကြက်သွန်လှီးတဲ့အခါကြက်သွန်လှီးတဲ့အခါမှာ ဖြစ်တာဖြစ်နေတဲ့အတိုင်းသိရတယ်ဆိုပြီးတော့ဒါကိုကြက်သွန်မတင်တယ်လှီးတယ်အောက်ချလိုက်တယ်ပြန်ယူတယ် တင်တယ်လှီးတယ်နောက်ကြတော့ဘာဖြစ်သွားထိသွားအဲ့ဒါကြတော့သတိထားတယ်အဲ့ကြတော့သတိပဋ္ဌာန်တော့ဘာမလုပ်ရဘူးเนาะနောက်တစ်ခါကားမောင်းတဲ့အခါလဲသတိပဋ္ဌာန်မလုပ်ရဘူးကားမောင်းတဲ့အခါသတိပဋ္ဌာန်လုပ်ရင်ဘာဖြစ်မလဲဟေးအဲ့ဒါမလုပ်ရဘူးပြီးတော့ အိမ်စရင်အယောင်စရင်တွေ့တဲ့အခါလဲဘယ်နဲ့လဲလောက်ရင်ဘယ်နဲ့နေအောင်လို့မဟာကုံမဘောအဲ့ဒါမလောက်ရဘူးဘာကြောင့်သတိပေးလေးပြောလေးရှိပါတယ်အာတုံသုံးလုံးရှောင်ရမယ်လို့အဲ့လိုသတိပေးလေးရှိတယ်အာသုံးလုံးရှောင်ရမယ်လို့ တတိပဋ္ဌာန်အချိန်နဲ့အမျှနေရာနဲ့အမျှလှုပ်ရှားမှုတိုင်းပြုမှုမှုတိုင်းပွားတယ်ဆိုပေမဲ့လို့အာသုံးလုံးတော့ရှောင်ပါလို့ပြောတယ်အာသုံးလုံးက writing reading arithmetic ဟလား writing ဆိုတာဘာလဲ စာရေးတဲ့အခါရေးတယ်ရေးတယ်နဲ့ရှုနေမနဲ့နေမလို့ဟုတ်ကဲ့လားတပ်ပုံတွေလည်းမှားမှာပဲစာတွေလည်းကိုယ်ယောဂဖြစ်နေမှာပဲ reading ဖတ်တဲ့အခါမှာလည်းဖတ်တယ်ဖတ်တယ်ဖတ်တာနဲ့ရှုနေရင်ဖတ်တာတွေနားလည်ပါမလားနားမလည်ဘူး now arithmetic ကဏ္ဍသင်္ချာရေးတဲ့တွေ့တဲ့အခါလည်း တင်ညာရေးတဲ့အတွက်တဲ့အခါမှာလည်းပဲမှတ်ရင်ပဲနေနေမလို့မကုံပေါ့အဲဒါကြောင့်အာသုံးလုံးတော့ရှောင်ပါလို့သို့သောတခြားနေရာမှာတော့သုံးပါဒါဖြင့်အာလေးလုံးတော့ပြောလို့မရဘူးလား driving မဟုတ်လား driving ကားမောင်းတဲ့အခါလေကားမောင်းတဲ့အခါမှတ်နေရင်ပဲနဲ့လဲဘုံတော့ ဟေးအဲဒါကြောင့်ကာမောင်းတဲ့အခါတော့မမှတ်ရဘူးဒီတော့အဲဒါလို့ရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းတတိဥစည်းတဲ့စိတ်နဲ့အရှိတဘာဝကို အရှိတိုင်းရှုသိနေတာကိုမြတ်စွာဘုရားကတူတူမိတ်တဲ့အခါလဲတူတူလေးမိတ်တယ်အကျယ်တဝင့်ကြတော့လဲအသေးစိတ်မိတ်တာရှိတယ်တူတူကြတော့ဘယ်လိုမိတ်လဲဆိုတော့ ယထာဘူတံသမ္မပညာယဓထပါနဲ့ဒီလိုမိတ်ယထာဘူတံသမ္မပညာယဓထပါနဲ့ယထာဘူတံအရှိတဘာဝအတိုင်းသမ္မပညာယအမှန်သိဉာဏ်ဖြင့်ဓထပါရှုသိရမည်တဲ့ပါတယ်တော့ ယထာဘူတံသမ္မပညာယဓထမယထာဘူတံအရှိတဘာဝအတိုင်းရှိကအဲ့ဒါကိုဟုတ်တိုင်းမှန်စွာလို့ဘာသာပြန်ခဲ့တယ်ဟုတ်တိုင်းမှန်စွာဘာသာပြန်တော့သိပြီသဘောမပေါက်ဘူးယထာဘူတံအရှိတဘာဝအတိုင်းဆိုတာသူပါဠိစကားလုံးရဲ့အဓိပ္ပာယ်လဲအတိအကျပါတယ်နားလဲလဲတယ် ယထာဘူတံအရှိတဘာဝအတိုင်းသမ္မပညာယအမှန်သိဉာဏ်ဖြင့်ဓာတ္ထဗံရှုသိရမည်ဟုတ်ကဲ့လားဒေါညာနေတိကြားရလားငိုက်သေးဘူးလားမငိုက်သေးဘူးလားဟောငိုက်သွားပြီအဲ့ဒီတော့ အဲ့ဒါလောက်တို့တို့လေးဆိုလို့ရှိရင်ပဲသဘောပေါက်ပြီအရှိတဘာဝအတိုင်းအမှန်သိဉာဏ်ဖြင့်ရှုသိပါဆိုတော့ဘာလို့เสียလူသေးလဲပူနေရင်ပူတယ်လို့သိနေုံပဲအေးနေရင်အေးတယ်လို့သိနေုံပဲလှုပ်ရင်လှုပ်တယ်လို့သိနေုံပဲရွေ့ရင်ရွေ့တယ်လို့သိနေုံပဲစဉ်းစားရင်စဉ်းစားတယ်လို့သိနေုံပဲစိတ်ကူးရင်စိတ်ကူးတယ်လို့သိနေုံပဲစိတ်ဆိုးရင် စိတ်ဆိုးတယ်လို့သိနေုံပဲအဲ့ဒါကိုမှသိအားကောင်းအောင်ဆိုပြီးတော့ခုနစကလုံးပညာကကူးပေးရတာစိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်နဲ့အဲ့ဒီစကလုံးပညာကသိအားကောင်းအောင်ကူးပေးတာစိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်နားတယ်နားတယ်နားတယ်ကျင်တယ်ကျင်တယ်ကြိုက်တယ်ကြိုက်တယ်ကြွားတယ်ကြွားတယ်လှမ်းတယ်လှမ်းတယ်ခြားတယ်ခြားတယ်အဲ့လိုကူးပေးတာအဲ့တော့ အခြေခံသဘောကဘာလဲတတိပဋ္ဌာန်ဝိပဿနာရဲ့အခြေခံသဘောကဘာလဲအရှိတဘာဝအတိုင်းအမှန်သိဉာဏ်ဖြင့်ရှုသိရမည်ဒီလိုမဟုတ်လားဒီတဲ့တူတူဆိုလို့ရှိရင်လောကခေစကားနဲ့ပြောနိုင်တယ်အရှိကိုအရှိအတိုင်းရှုပါဟောဒါပြောတာပဲမဟုတ်လား အရှိကိုအရှိအတိုင်းရှုပါအရှိကိုအရှိအတိုင်းရှုပါဆိုသဖြင့်ပြင်းလာတယ်ဆိုလို့ရှိရင်ဘယ်လိုရှုရမလဲပြင်းတဲ့စိတ်ကိုသိနေရမယ်စကလုံးပညာနဲ့ကူးပေးရမယ်ပြင်းတယ်ပြင်းတယ်ပြင်းတယ်ပြင်းတယ်လို့ဟုတ်ကဲ့လားအရှိတိုင်း ရှုရတာအဲ့တော့နောက်ကြတော့ပြင်းတယ်ဆိုတဲ့သဘောဟာစိတ်သဘောပဲလို့အလိုလိုသိလာတယ်ပထမတော့အဲ့ဒီမရှုသေးခင်တော့ဟိုယောဂီလက်ဥချီလက်ကြီးထောက်လို့မရှိသေးခင်တော့ပြင်းတယ်ပြင်းတယ်ဆိုတာလည်းမှငါမပါဘူးလားမဲငါနဲ့တော့ပြင်းလိုက်တာရဲ့ပြန်မဓမ္မရဲ့မဟုတ်လား ငါပါတယ်နောက်ပြင်းနေပြင်းနေပြင်းနေပြင်းနေပြင်းနေပြင်းနေနဲ့ဆက်ကဆက်ကပြင်းတဲ့သဘောသိအောင်စိတ်ဆိုလေးသွင်းပြီးရှုတော့ရှုတဲ့အခါကျတော့ငါမတွေ့တော့ဘူးဘာပဲဆိုတော့ပြင်းနေတဲ့သဘောပဲတွေ့တော့တယ်ဒါပဲရှိတော့တယ်အဲ့တော့ပြင်းနေတဲ့သဘောတွေ့ရင်အမှန်သီလားအမှားသီလားအမှန်သီပေါ့ငါပြင်းတယ်ဆိုလို့ရှိရင်အမှန်သီလားအမှားသီလား အဲပြင်းတာငါမှမဟုတ်ပဲနဲ့ပြင်းတာကစိတ်ပုံလားအဲ့ဒါငါဟုတ်ကဲ့လားအဲငါလို့သိနေရင်အမှန်သီလားအမှားသီလားဟာပြင်းတာဟာပြင်းနေတဲ့စိတ်တစ်မျိုးပဲလို့သိရင်အမှန်သီကိုဗာမဲ့ခင်လို့ခေါ်တယ်လေတမ္မာဒိဋ္ဌိမဲ့ခင် မဟုတ်ပေဘူးလားအဲသိတော့တာနဲ့တမ္မာဒိဋ္ဌိမဲ့ခင်ဖြစ်တော့တာပဲ အဲ့ဒါဘာကြောင့်အမှန်သိတာလဲလို့ဆိုတော့အရှိအတိုင်းရှုလို့ဟုတ်ကဲ့လားအရှိအတိုင်းရှုလို့အဲ့လိုမရှုဘဲနဲ့ဆင်ញင်စဉ်းစားမယ်ဆိုလို့ရှိရင်ဒါပြင်းတယ်ဆိုတာပြင်းတဲ့စိတ်သဘောတစ်မျိုးပဲလို့အဲ့လိုသိမလားဘူးဘယ်လိုဆင်ញင်လဲဆိုတော့ငါနဲ့တော့ပြင်းလိုက်တာတဲ့ မနေ့ကငါဒီလိုမပြင်းပါဘူးဒီနေ့မှငါပြင်းတာပဲပြန်မထမရဲ့အေးပြန်လို့လည်းဖြစ်သေးပါဘူးရှက်စရာကြီးကဲဘယ်ဘယ်နဲ့လဲအဲ့ငါပြောက်ကြလားမပြောက်ဘူးကဲဒီလိုဆိုလို့ရှိရင်မပြင်းနဲ့မပြင်းနဲ့မပြင်းနဲ့စိတ်ကိုအမိန်ပေးတယ်မပြင်းမဲ့နေရလားမနေဘူးပြင်းတာပဲငါပြောက်ကြလား ပြဘူးအဲမြတ်စွာဘုရားမိန်တဲ့အတိုင်းပြင်းတယ်ပြင်းတယ်ပြင်းတယ်ပြင်းတယ်နဲ့စူးစူးဆိုက်ဆိုက်ပြင်းတဲ့သဘောသိအောင်ရှုပြီဆိုလို့ရှိရင်ကြားလာရင်အော်ပြင်းတယ်ဆိုတာပြင်းနေတဲ့စိတ်သဘောပဲလို့ဒီလိုသိလာတယ်အဲ့ဒါလို့သိလာပြီဆိုတဲ့အခါကျတော့ငါပါသေးလားမပါတော့နောက်ပြင်းတာပြောက်သွားတာဗောအိမ်မပြန်ញင်တော့ဘူးဟုတ်ကဲ့လားအဲ့ဒါအိမ်ပြန်ញင်တဲ့ယောဂီဟာပြင်းတာရှုလို့လားမရှုလို့လား မရှုလို့ရှုရင်ငါးကိုမရှိတဲ့အတွက်ငါပြန်မြင်တယ်ဆိုတာမရှိဘူးအဲ့ဒါပြောတာအရှိကို အရှိတိုင်းရှုယထာဘုဒ္ဓသမ္မပညာယဓာထပအဲ့ဒီဟာလေးကိုအကျယ်ချဲ့လိုက်တော့မဟာတတိပဋ္ဌာနာတုတ်ဒေသနာတော်တစ်ခုလုံးပဲတချို့က အဲ့ဒီရှုသိနေတာတတိပဋ္ဌာန်ဝိပဿနာပဲသို့တော်လည်းအဲ့ဒီရှုသိမှုလေးနဲ့အောင် အာကောင်းအောင် အာယုံနဲ့စိတ်ကအောင် စိတ်အဆူစကလုံးပညက်ကလေးကကူပေးတာပဲလို့နားမလဲတော့တချို့ကကိုယ်တိုင်ကလည်းပဲအာမထုတ်ပဲဟုတ်အဲ့တော့ဘာပြောကြလဲဆိုတော့ ဖောင်းနေဖောင်းနေပိန်နေပိန်နေကြွရဲလှမ်းနေချရဲကွေးတယ်ကွေးတယ်ဆန်းနေဆန်းနေပြင်းနေပြင်းနေဒီလိုရွတ်တာဒါတရားလားတဲ့ဒါစီမံမနာပဲတဲ့အဲ့ဒါနားလဲလို့ပြောတာလားနားမလဲလို့ပြောတာနားမလဲလို့ပြောတာကျမ်းဂန်ကသေချာပြထားတယ်စိတ်နဲ့အာယုံနဲ့ကတ်စေခြင်းရင် စိတ်ကလေးရွတ်ပေးရမယ်ဆိုတာဝိသုရိမေအထကထာမှာပထဝီကတိုင်းစသည်ကို ပြတဲ့အခါမှာအဲ့ဒီကစပြီးတော့ပြထားတယ်ဥပမာပထဝီကတိုင်းဆိုတာမြေကတိုင်းပေါ့နေရာမှာနှစ်ပေလောက်ကိုမျက်စိနဲ့တန်းတဲ့နေရာမှာထမင်းစားပကံများလောက်နေရာမြေအဝန်းလေးဖြစ်အောင်အဲ့ဒါမြေကြီးလေးနဲ့ရှောက်ပြီးကြံလိမ့် လင်းလို့မြေရောင်ဖြစ်တဲ့အခါကျတော့အဲ့ဒီဟာကိုစိတ်ကစိတ်လည်းအဲ့ဒီမှာစိုက်မျက်စိကလည်းအဲ့ဒီကြည့်ပြီးတော့ပထဝီပထဝီပထဝီလို့ရွတ်ဆိုပြီးတော့ပွားပါတဲ့အဲ့ပထဝီပထဝီဆိုတာမြေမြေမြေပေါ့ရွတ်ဆိုပြီးပွားပါဆိုတာအဲ့ဒီမြေအဝိုင်းလေးကို ကြည့်တဲ့စိတ်ဟာအဝိုင်းလေးပေါ်ပိုးပြီးကတ်အောင်လို့အဲ့ပထဝီဆိုတဲ့စိတ်အဆူစကလုံးလေးက တွန်းပေးရတာအဲ့ဒါကြောင့်ကျန်ကန်ကအဲ့ဒါလို့ဆိုပါလို့ဆိုတာအဲ့ဒီနီးယူပြီးတော့ပဲဒီဝိပဿနာမှာလည်းပဲပူရင်ပူတဲ့သဘောပိုသိအောင်ပူတယ်လို့စကလုံးပညာကလေးအာသွင်းပေးရတာတခါဖောင်းရင်ဖောင်းတယ်လို့စကလုံးပညာအာသွင်းပေးရတယ်ကြွရင်ကြွတယ်လို့စကလုံးပညာအာသွင်းပေးရတယ်သူကအားဖြည့်ပေးအာသွင်းပေးလိုက်တဲ့အခါကျတော့စိတ်ကလေးကပိုးပြီးတော့ ဖောင်းတာပေါ်ပိန်တာပေါ်ကတ်သွားတယ်အဲ့ဒါကိုနားမလဲတော့အဲ့ဒီဖောင်းတဲ့ပိန်နဲ့ထိုင်တယ်ထိတယ်လို့ဆိုးနေတာတွေဟာဒါတရားလားတဲ့ဒါစီမံမှန်းတာပဲတဲ့ပြီးတော့တချို့ကမှတ်တယ်ဆိုတဲ့စကားလုံးနဲ့အထာအနာကောက်ပြကောက်ကြပြန်တယ်မှတ်တယ်ဆိုတာအမှန်က ဒီနေရာမှာရှိအတိုင်းသိနေတာကိုပဲမှတ်တယ်လို့ပြောတာပူလာရဲ့ပူတယ်လို့ရှိတိုင်းသိတာကိုမှတ်တယ်ပူတယ်ပူတယ်လို့မှတ်တယ်အေးတယ်အေးတယ်လို့မှတ်တယ်လို့အဲ့လိုသုံးတာအဲ့ဒါလည်းပဲကျမ်းဂန်မှာအသုံးရှိတယ်တန်လက်ခေတိတန်လက်ခဏလို့တန်လက်ခေတိဆိုတာမှတ်ဤပဲတန်လက်ခဏဆိုတာမှတ်ခြင်းပဲအဲ့လိုအသုံးရှိတယ်အဲအဲ့ဒါကိုပဲ တချို့ကကိုယ်တိုင်လည်းအာမထုတ်ဘူးစာကိုလည်းမနှံ့တဲ့အခါကြတော့ဘယ်နဲ့မှတ်ထားရမယ်လို့ဒီလောက်အများကြီးဘယ်မှတ်မိပါမလဲတဲ့အဲ့လိုပြောတယ်မှတ်မိအောင်မှတ်ထားတာလားသိအောင်ရှုတာလားအသိအောင်ရှုတာကိုပဲစကလုံးတစ်မျိုးနဲ့မှတ်တယ်လို့သုံးတာမဟုတ်လားအေးအဲ့ဒါကိုသဘောမပေါက်ဘူးတခုတော့ရှိတာပေါ့လေတချို့ကလည်းပဲ ဟိုတစုံတရာကို တွေ့တယ်မြင်တယ်သိတယ်ကြားတယ်ဆိုအထအနာကောင်အပြစ်ရှာခြင်းနဲ့စိတ်ကပဲများနေတော့ကကတတအပြစ်ရှာတာမဖြစ်နိုင်ဘူးလားအဲအဲ့လိုအပြစ်ရှာတာလည်းဖြစ်နိုင်တယ်ဒီတော့အခုအရှိကို အရှိအတိုင်းတတိဥစည်းတဲ့စိတ်နဲ့ရှုသိနေတာဟာတတိပဋ္ဌာန်ဝိပဿနာ ကူညီပေးတဲ့စိတ်အဆိုစကလုံးလေးကတော့ဝိပဿနာမဟုတ်ဘူးသူကပညာခေါ်တယ်ဝေါဟာရပညာနာမပညာလို့ခေါ်တယ်အဲသူကကူပေးရတာအဲ့ဒါအကျမ်းကမှလည်းပဲတချို့နေရာမှာဆိုထားတာရှိပါတယ်ပညာစရှုရတယ်ပညာစရှုတော့ပညာ ရွှေငါမနေပြီတမာရီအားကောင်းလာတဲ့အခါကျတော့ပညာပြောက်ပြီးတော့ပရမအထိရောက်သွားတယ်အစစ်အမှန်တဘာဝအထိရောက်သွားတယ်ဆိုတာညံ့ကမှာဒါတွေအများကြီးရှိပါတယ်ထားကြပါစို့ဒီခုပြောချင်တာကတော့ခင်မင်မှုသမှုရိယပယ်နိုင်ကြ၍ဒုက္ခခတ်သိမ်းချုပ်ပြတ်ငြိမ်းရာချမ်းသာစေချမ်းသာမှမြတ်နိဗ္ဗာန်ကိုဧကံမုတ်ချရောက်နိုင်ကြရာ တတိပဋ္ဌာန်၄ပါးမြတ်တရားကိုပွားများ အားထုတ်ကြပါစို့အဲ့ဒီမှာတတိပဋ္ဌာန်ရဲ့သဘောပြောတာခင်မင်မှုသမှုရိယပယ်နိုင်မှပဲဆင်းရဲငြိမ်းတဲ့နိဗ္ဗာန်ကို မျက်မှောက်ပြုမယ်အဲ့ဆင်းရဲငြိမ်းတဲ့မျက်မှောက်နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းရင်ခင်မင်မှုသမှုရိယပယ်ရမယ်အဲ့ဒါခင်မင်မှုသမှုရိယပယ်နိုင်ခြင်းရင်တတိပဋ္ဌာန်ကို ပွားပါဒါမဟုတ်လား အဲတော့ခင်မင်မှုသမှုရိယပယ်နိုင်ကြရဲ့တတိပဋ္ဌာန်ပွားပါဆိုတာရှိနေတဲ့အရှိသဘောကို အရှိတိုင်းတတိနဲ့ကပ်ပြီးတော့သိနေပါဒါပြောတာမဟုတ်လားတတိဥစည်းတဲ့စိတ်နဲ့သိနေပါဒီတော့စိတ်ကိုပဲဖြစ်ဖြစ်ခံစားမှုကိုပဲဖြစ်ဖြစ်ရုပ်ပဲဖြစ်ဖြစ် ထင်ရှားရထင်ရှားရဘူး တတိဥစည်းတဲ့စိတ်ကလေးနဲ့ဖြစ်ဆဲဖြစ်ခိုက်မှာတိတိတိတိတိတိနေရဲ့ဒါတတိပဋ္ဌာန်ဝိပဿနာတရားပဲအဲ့ဒါခေါဏမြတ်စွာဘုရားကဒိုရိုမိန်ကြတော့ဘယ်လိုလဲယထာဘူတံသမ္မပညာယဓထဗံအရှိတဘာဝကိုအမှန်သိ အရှိတဘာဝအတိုင်းအမှန်သိဉာဏ်ဖြင့်ရှုသိရမည်ဟုတ်ကဲ့လားနောက်တစ်ခါတနည်းမြတ်စွာဘုရားမိန်နေတယ်ဘယ်လိုမိန်လဲဆိုတူတူပဲဘူတံဘူတတော်ပတ္တိတဲ့ဘူတံဖြစ်နေတဲ့သဘောကိုဘူတတော်ဖြစ်နေတဲ့အတိုင်းပတ္တိရှုသိဤတဲ့ ဘူတံဖြစ်နေတဲ့သဘောကိုဘူတတော်ဖြစ်နေတဲ့အတိုင်းပတ္တိရှုတိဤတဲ့ဟောပါတယ်တော့ဖြစ်နေတဲ့သဘောကိုဖြစ်နေတဲ့အတိုင်းရှုသိ၏ဟုတ်ကဲ့လားအဲ့ဒါလည်းပဲတူတူပြောရင်အရှိကို အရှိရတိုင်းရှုသိပါဒါပဲမဟုတ်လားအဲ့ဒါပဲခုနဟာနဲ့သဘောတူသလားမတူဘူးလားအတူတူပဲအဲ့ဒါကိုမှချဲ့ဟောတော့မဟာတတိပဋ္ဌာနာသုတ်တစ်သုတ်လုံး ဖြစ်သွားတယ်ရှုပုံတွေဟောတာအဲ့လိုဖြစ်သွားတယ်ဒီတော့တတိပဋ္ဌာန်ဝိပဿနာ ရှုပုံသဘောပေါက်ပြီလားဘယ်လိုရှုရမှာလဲ အရှိကိုအရှိအတိုင်းရှုပါ ဖြစ်နေတာကို ဖြစ်နေတဲ့အတိုင်းရှုပါဟုတ်ကဲ့လားအဲ့တော့ဖြစ်နေတာဆိုတဲ့ဖြင့်တကယ်ဖြစ်တာကယုတ်နဲ့နာမဲမဟုတ်လားရုပ်ဖြစ်တဲ့အခါဖြစ်တဲ့နာမ်ဖြစ်တဲ့အခါဖြစ်တဲ့နာမ်ကတော့သိတဲ့သဘောခံစားတဲ့သဘောအမျိုးမျိုးရှိတာပေါ့အလုံးကိုပဲနာမ်လို့ခေါ်လိုက်တာရုပ်မဟုတ်ရဲ့နာမ်လို့ပဲခေါ်လိုက်တယ်ဒီတော့ အဲ့ဒီတတိပဋ္ဌာန်ကိုတိုးတိုးဒီလိုရှုပုံရှုနည်းကိုဒီလိုများအချင်းညုတ်အခြေခံသဘောအနေနဲ့ပြောရင်ရမလားဟောဘယ်လိုလဲမပြောသေးဘဲနဲ့ရနေဟမ်အရစကားနဲ့ပြောမယ်ခန္ဓာကိုယ်နဲ့ ခန္ဓာကိုယ်ဆိုတာယုတ်လားနာလားယုတ်စိတ်၌စိတ်ဆိုတာကရောခန္ဓာကိုယ်နှင့်စိတ်၌ရှိနေဖြစ်နေတဲ့သဘောတွေကို ရှိနေဖြစ်နေတဲ့အတိုင်းတတိနဲ့ဆောင်ရှုအဲဒါတတိပဋ္ဌာန်ဝိပဿနာပဲမှန်မမလားလွဲပြန်နေပါဦး လွယ်ဦးနော်ဂိုင်းလိုက်စို့ခန္ဓာကိုယ်နှင့်စိတ်၌ရှိနေဖြစ်နေတဲ့သဘောတွေကိုရှိနေဖြစ်နေတဲ့အတိုင်းသတိနဲ့စောင့်ရှုအဲ့ဒါသတိပဋ္ဌာန်ဝိပဿနာပဲခန္ဓာကိုယ်နှင့်စိတ်၌ ရှိနေဖြစ်နေတဲ့သဘောတွေကိုရှိနေဖြစ်နေတဲ့အတိုင်းတတိနဲ့စောင့်ရှုအဲ့ဒါတတိပဋ္ဌာန်ဝိပဿနာပဲဆို ခင်ရှစ်တာအကျင့်မှန်ပဲအဲ့ဒါမဂ္ဂင်ရှစ်တာအကျင့်မှန်ပဲအဲ့ဒါမဇ္ဈိမပฏิပဒါအလယ်လန်းအကျင့်ပဲအဲ့ဒါမဇ္ဈိမပฏิပဒါအလယ်လန်းအကျင့်ပဲအဲ့ဒါ န္ဓာကိုယ်နှင့်နောက်တစ်ခါ ဒီတော့အရှိကိုအရှိအတိုင်းရှုရမယ်ဆိုတာမြတ်စွာဘုရားအကျယ်တဝင်းဟောထားတဲ့မဟာတတိပဋ္ဌာနာသုတ်ထဲကစကလုံးတစ်လုံးနှလုံးကောက်ပြီးရွတ်ပြမယ်ဥပမာဆိုကြပါစို့သွားတဲ့အခါမြတ်စွာဘုရားဘယ်လိုမိန့်လဲဆိုတော့ကိသံတော်ဝါသွားလင်လဲကိသာမိတိသွားတယ်ဟုပဇာနာတိရှုတိယဤတဲ့ဟောပါတယ်တော့ သွားရင်သွားတယ်လို့ရှုသည်ဆိုတာအရှိကိုအရှိတိုင်းရှုသည်နေပါဒါမဟုတ်လားအဲ့ဒါပဲနိသိဏောဝါနိသိဏောမိတိပဇာနာတိနိသိဏောဝါထိုင်နေလင်းလဲနိသိဏောမိတိထိုင်နေဟူ၍ပဇာနာတိရှုတိယာဤဟောပါတယ်တော့ ထီတော်ဝါရလင်းလေထီတော်မိတီရတဲ့ဟု၍ပဇာနာတိရှုတိယဤတဲ့ပါတယ်တော့ကဲတခြားဘာများလောက်เสียလို့သေးလဲဘာပဲလို့သလဲအရှိကိုအရှိတိုင်းသတိကပ်ပြီးတော့သိနေဖို့ပဲလိုတယ်ဟုတ်တယ်မဟုတ်လားအဲ့ဒီသတိကပ်ပြီးသိနေဖို့ဆိုတာ ဒီမှာတရားအထုတ်တုံးမှာသာပြောတာလားတသက်လုံးပြောတာလားတသက်လုံးအိမ်မှာရောကျောင်းမှာရောရုံးမှာရောတထဲမှာရောအကုန်လုံးမဟုတ်လားဖြစ်နိုင်သမျှလောက်တာဖြစ်တာသိသိသိသိနေရင်သတိပဋ္ဌာန်ဝိပဿနာပဲဟုတ်ကဲ့လားသတိပဋ္ဌာန်ဝိပဿနာပဲနောက်တစ်ခုက သာဒောတံဝါစိတ်တံသာဒောတံစိတ်တံဒီပဇာနာတိသာဒောတံဝါစိတ်တံစိတ်ဆိုးစိတ်ကိုလည်းသာဒောတံစိတ်တံတိစိတ်ဆိုးစိတ်ပဲဟုပဇာနာတိရှုတိယဤတဲ့ဟောပါတယ်တော့စိတ်ဆိုးရဲ့စိတ်ဆိုးတယ်စိတ်ဆိုးတယ်လို့ရှုတိပါတဲ့အဲ့ဒါလဲအရှိကို အရှိတန်ရှုသိဖို့ဒုက္ခံဝါဝေဒနာဝေဒယမာနောဒုက္ခံဝေဒယံဝေဒနံဝေဒယမိတိပဇာနာတိဒုက္ခံဝေဒနံဝေဒယမာနောမခံသာတဲ့ဆင်းရဲတဲ့သဘောကိုခံစားရသည်ရှိသောဒုက္ခံဝေဒနာဝေဒယမိတိမခံသာတဲ့သဘောဆင်းရဲတဲ့သဘောကိုခံစားနေရတယ်ဟုပဇာနာတိရှုတိယဤတဲ့ ဘာပြောတာလဲဆင်းရဲရဲ့ဆင်းရဲတယ်လို့ရှုသည်ဆင်းရဲတယ်ဆိုတာမခံစားတဲ့သဘောပဲမဟုတ်လားဟုတ်တယ်မဟုတ်လားအဲ့တော့ဆင်းရဲရင်ဆင်းရဲတယ်လို့ရှုသည်ဆိုတော့ညောင်းလာပြီဆိုတဲ့အခါကျတော့ညောင်းတာဟာဆင်းရဲလားချမ်းသာလားအဲအဲ့ဒါကိုဆင်းရဲတယ်ဆင်းရဲတယ်လို့ရှုလို့ရတယ်ရှုနိုင်တယ် ဒါပေမဲ့လို့ကိုကညောင်းတယ်ဆိုတဲ့စကလုံးနဲ့သိထားတော့ညောင်းတယ်ညောင်းတယ်ဆိုတဲ့လို့ရှုရင်လည်းဒါဆင်းရဲတယ်ဆိုတဲ့အဓိပ္ပာယ်ပဲမဟုတ်လားထို့အတူနာရာရှုရလဲနာတယ်နာတယ်လို့ရှုရင်အရှိအတိုင်းရှုတာပဲမဟုတ်လားဟုတ်ကဲ့လားဒုက္ခံဝဝေဒနာဝေဒယမာနောဒုက္ခံဝေဒနာဝေဒယမိတိပဇာနာတိပဲမဟုတ်လားဟုတ်ကဲ့လားနားလည်ပြီနော် ဒီလိုဆိုလို့ရှိရင်အခုနအခြေခံသဘောမှန်သလားမှားသလားပြန်ဆိုပါ အဲ့ဒီတော့ခန္ဓာကိုယ်မှာ ဖြစ်သမျှစိတ်မှာဖြစ်သမျှထင်ထင်ရှားရှားဖြစ်တာတွေဖြစ်တဲ့အတိုင်းရှုသိနေရတာဆိုတော့အချိန်ရွေးနေเสียလို့သလားနေရာကရွေးနေเสียလို့သလားအချိန်တိုင်းနေရာတိုင်းမှာထင်ထင်ရှားရှားဖြစ်နေတဲ့ရုပ်သဘောထင်ထင်ရှားရှားဖြစ်နေတဲ့စိတ်နံသဘောကိုသူ့ဖြစ်နေတဲ့အတိုင်းရှုနေရမှာပဲမဟုတ်လား အဲ့တော့မရှုရမဲ့စက္ကန့်မိနစ်ရှိသလားမရှုရမဲ့နေရာရောရှိသလားရှိသလားဘယ်နေရာဘယ်နေရာမရှုရမလို့ကာမောင်းတဲ့နေရာရဲ့စာဖတ်တဲ့နေရာရဲ့စာရေးတဲ့ခဏဟုတ်ကလားအဲ့ဒီနေရာတွေမှတပါတော့ ဒါဒါဖြင့်အိမ်သာတဲ့ကိုရှူရမလားရှူရမလားဒါဖြင့်လှေကားတဲ့ရင်ဟောလှေကားဆင်းရင်ဟောကိုခန်းနဲ့တကားနာရက်နေရင်ဟောတကားဖွင့်လိုက်ရင်ဟောအတွင်းဝင်လိုက်ရင်ဟောကိုကရင်စီသွားရင်ဟောကိုအေရာစီသွားရင်ဟောဒါဖြင့်မရှိရမယ့်နေရာရှိလား အဲ့တော့ရှုမှတ်မှုဟာနိုးနေသမျှတစ်ချိန်လုံးရှိနေရမယ်မဟုတ်လားအဲ့ဒါကိုကျမ်းဂန်ကသာတစ္ဆကိရိယာလို့ခေါ်တယ်သာတစ္ဆကိရိယာယသံပါတိတိသာတစ္ဆကိရိယာယမနာမယအခြားအပြတ်မရှိအောင်ဒလဇာရှုမှတ်ခြင်းကို ပြုခြင်းဖြင့်လဲတမ္ပါဒေတိပြည်စည်းပြည်စုံစေနိုင်၏တဲ့ဟောပါတယ်တော့ ဟောဗမာစကားပါဒါအင်္ဂလိပ်စကားပုတ်ကလာစကားမဟုတ်ပါဘူးပြန်ပြောမယ်သာတစ္ဆကိရိယာယမနာမယအခြားအပြမရှိပဲဒလဇာရှုမှတ်ခြင်းကိုပြုခြင်းဖြင့်လဲတံပါရေတိပြည်စည်းပြည်စုံစေနိုင်၏တဲ့ဟောပါတယ်တော့ဟုတ်ကဲ့လားအဲ့တော့ အမြဲတမ်းရှုမှတ်မှုကြည့်နေရမယ်တခုခုထင်ထင်ရှားရှားဖြစ်နေတော့ရှုသိနေရမယ်ဒီလိုမဟုတ်လားအဲ့လိုရှုသိမှရှုမှတ်မှုချင်းဆက်ဆက်မိမယ်မဟုတ်လားရှုမှတ်မှုချင်းဆက်ဆက်မိမှပဲစိတ်ကဘိုးပိုပြီးတည်ငြိမ်ပြီးတမာရီအာကောင်းလာတယ်အဲ့ဒီအခါကျတော့မှသိเสียရှိတာကို သူ့လိုလိုသိသွားတယ်ကိုကဆင်ញင်းနေရတာမဟုတ်ဘူးဒါကြောင့်မလို့အဲ့ဒီစကားလေးကိုမဟာစီဆရာတော်ဘုရားကြီးကဒီလိုဘာသာပြန်ထားတယ် မနာမရကြားမပြရှုမှတ်မြဲရမည်တဲ့ပါတယ်တော့သို့တော့မရှုမှတ်မှုမှာ ယူသေးကကောင်းစွာပြုရမည်ရှုမှတ်မှုမှာယူသေးကကောင်းစွာပြုရမည်ပါတယ် ဒီတော့တချို့များအဲ့ဒါသဘောမပေါတော့သူတို့ကထင်တာကဓမ္မယုံထဲမှာပဲတရားမှတ်ရမယ်ဓမ္မယုံပြင်မဲ့ကြတော့မှတ်เสียမလိုဘူးလို့အဲ့ဒါလိုယူဆတယ်အဲ့ဒီယူဆမှန်လားဓမ္မယုံအယူအပြင်မဲ့တယ်မဟုတ်ဘူးအိမ်သာတဲ့တောင်ရှုရမှာမဟုတ်လား ဥစ္စာရပတ္တဝါကမေကျင်ကြီးစွန့်ရာကျင်ငယ်စွန့်ရာ၌လေတမ္ပဇာနာကာရီဟောတိရှုမှတ်လျက်ပြုရမည်တဲ့ဟောပါတယ်တော့ကျင်ကြီးစွန့်ရာကျင်ငယ်စွန့်ရာမှာတောင်းမှပဲရှုမှတ်လျက်ပြုပါဆိုတော့မရှုရမယ်နေရာရှိအောင်မလားအဲအဲ့ဒါသဘောမပေါက်လို့မလို့ 12နာရီကအမျိုးသမီးဆောင်ကဆင်းလာတဲ့အမျိုးသမီးယောဂီတွေအမလေးစကားတွေပြောဆင်းလာလိုက်ကြတာတယောက်မှအမှတ်မပါဘူးတယောက်မဆိုတယောက်ဆိုတယောက်ကမှအမှတ်မပါဘူးဘုန်းကြီးကကြည်နေတယ်ဘုန်းကြီးကဘယ်ကကြည်လဲဆိုကျောင်းမှာကြည်တာပေါ့ဘုန်းကြီးကျောင်းနဲ့အမျိုးသမီးဆောင်နေနေကကတ်နေတာဟုတ်အဲ့ဒါဟိုအမျိုးသားဆောင်ဘုန်းကြီးဆောင်နေကြတော့ ကလေးတွေလွတ်ပြီးအကြည့်ခံရတယ်အပါကြည်စားဘသူပါလောက်နေတော့စကားပြောနေသလားမှတ်နေလားစဉ္ညာလျှောက်တာချိုးကြရလားပြီးတော့ဟိုဘုန်းကြီးတွေလည်းစောင့်ရှောက်ခိုင်းထားတယ်လေအလှမ်းဝေးတဲ့နေရာကြတော့အဲနေတဲ့နေရာကြတော့အဲ့ဒီအမျိုးသမီးဇမရတန်းနေတာပဲအဲဒီနေ့ဒီနေ့အမျိုးသမီးတွေအဲ7နိုင်မှ9ရောက်တွယ်3ရောက်တွယ်ဆင်းလာလိုက်တာ လုံးဝရှုမှတ်မှုမပါဘူးဘုန်းကြီးကအင်္ဂလိပ်လိုယောဂီတွေပြည်ပယောဂီတွေအထုတ်တဲ့ခါတော့ပြောလိုက်တယ် at the moment you are not mindful of anything you die မင်းရှုမှတ်မှုမရှိတာနဲ့မင်းသေပြီလို့ ရှုမှတ်မှုမရှိရင်သေတော့တာပဲအဲ့ဒါဒါနားလဲလားယောဂီဆိုတာရှုမှတ်နေမှယောဂီမဟုတ်လားဝိပဿနာတတိတမာတိဝိပဿနာဉာဏ်မပြတ်ဖြစ်နေမှယောဂီမဟုတ်လားဓမ္မအသက်ရှင်နေတဲ့ယောဂီပေါ့မရှုမှတ်ဘူးဆိုလို့ရှိရင်ယောဂီလို့ခေါ်လို့ရမလားမရဘူးအဲ့တော့ तू မသေးဘူးလား သေးသွားပြီအဲဒါကြောင့်ဘုန်းကြီးနေ့လယ်12နာရီကအမျိုးသမီးဆောင်ပေါ်ဆင်းလာတယ်လူသေးကောင်ကြီးတွေဆင်းလာတာတွေ့တယ်3ယောက်တွဲ5ယောက်တွဲ2ယောက်တွဲအမလေးအသေးကောင်ကြီးတွေဆင်းလာကြတယ်တရားချောက်မှကြောက်ရတယ် ယောဂီလို့ခေါ်ရတာဟာရှုမှတ်နေလို့ခေါ်ရတာမရှုမှတ်ရင်ယောဂီလို့ခေါ်ရမလားမခေါ်ရတော့ယောဂီမသေးပေဘူးလားသေပြီယောဂီသေပြီအဲ့တော့အမြဲတမ်းအသက်ရှင်နေတဲ့ယောဂီမဖြစ်ချင်ဘူးလားဖြစ်ချင်တော့ဘာလုပ်ရမလဲနိုးနေသမျှတစ်ချိန်လုံးစက္ကမလားမိနစ်မလားရှုနေရမယ် အဲ့ဒါကိုပဲယောဂီတို့နေ့စဉ်ဆိုးနေတာမဟုတ်လားဘလို့ဆိုတော့ကျဲကျဲပြောပါမှန်ပါတယ်အဲကိုရင်တို့နားလဲတဲ့ရှေးနောက်ရှုမှမှတ်ချင်းစရလာမဖို့ပေကိုရင်တို့သဘောပေါက်တယ်ရှေးနောက်ရှုမှ မှတ်ချင်းစာရလာမဲ့ဖို့ပဲရှေ့ရှုမှတ်မှုနဲ့နောက်ရှုမှတ်မှုဆက်ဆက်မိတယ်ဆိုတာတစ်ချိန်လုံးရှုမှတ်နေမှဆက်ဆက်တာမဟုတ်လားအဲ့ဒါလို့လှေကားဆင်းရင်ဖြင့်မှတ်เสียမလို့ရေချိုးရင်ဖြင့်မှတ်เสียမလို့အခုလဲရင်ဖြင့်မှတ်เสียမလို့ဘူးဆိုမမှတ်ဖဲနေလို့ရှိရင်ဆက်ဆက်မိပါမလားဆက်ဆက်ပါဘူးအသေးကောင်းကြီးပဲမဟုတ်ဘူးလား အဲ့ဒါတတိထားအမှတ်လို့သွားရင်တော့ငါတော့သေပြီငါကောင်ကတရေ၆ပြီနဲ့တူပါရဲ့လို့ဟုတ်ကလားဂိုင်ဘာလို့ရမလဲဆိုမနာမယဂျာမပြရှုမှတ်မြဲရမည် ရှုမှတ်မှုမှာယူသေးကကောင်းစွာပြုရမည်ကိုတရားကိုယူသေးတဲ့ပုဂ္ဂိုလ်ကအမြဲမရှုမှတ်ပေဘူးလား မယုံသေးတဲ့ယောဂီကတော့မရှုမှတ်ဘူးဟုတ်လားအဲ့တော့မယုံသေးလို့မရှုမှတ်တဲ့ယောဂီတွေတရေအချောက်ခံမှာပေါ့မဟုတ်လားဘာဖြစ်လို့တော့သေးကုံလို့သေးကုံလို့ဟုတ်ပြီလားသေးကုံလို့ဆိုရှေးနောက်ရှုမှရှေးနောက်ရှုမှမှချင်းစာမှချင်းစာရလမဲ့ဖို့ဝေရလ ဆိုိတ်ပျော်သွားတဲ့အထီကိုမှတ်ရတယ်။နိုးတဲ့အချိန်ကနိုးစိတ်ကစပြီးနိုးတယ်နိုးတယ်ကစပြီးထားခြင်းနဲ့ထားခြင်းနဲ့မျက်စိဖွင့်ခြင်းနဲ့ဖွင့်နေဖွင့်နေအဲ့ဒီကစမှတ်လိုက်တာဟာနောက်တည အိတ်အိတ်ရပေါ်မှာအိတ်ပြောသားတွေဒီအိတ်တယ်အိတ်တယ်အိတ်တယ်အိတ်တယ်အိတ်တယ်အိတ်တယ်အိတ်ချင်တယ်အိတ်ချင်တယ်အိတ်တယ်အိတ်တယ်ပြောရင်ပြောရင်ရှူရင်ရှူရင်ကသူ့ဟာသူအိတ်ပြောသွားစေရတဲ့အဲ့ဒီအထီရှုမှတ်ရတဲ့အဲ့ဒါမှရှုမှတ်မှုချင်းဆက်ဆက်မိပြီးတော့စူးစိုက်တည်ငြိမ်မှုသမာဓိအားကောင်းပြီးတော့သိစရာ ရှိတဲ့တရားတွေသိပြီးဝိပဿနာဉာဏ်ရတာတချို့ကတော့လည်း သဘောမပေါက်လို့ပါသဘောပေါက်ရင်တော့လည်းပဲကြိုးစားကြမှာပါမဟုတ်ဘူးလားအခုဒီမှာဆရာတော်ကြီးတစ်ပါးရှိတယ်လေမလိုင်းဆရာတော်ကြီးဆိုတာအသက်82နှစ်အမြဲတမ်းတရားနာတယ်တရားနာတော့ဘုန်းကြီးကလျှောက်တယ်ဆရာတော်ကြီးတရားနာတော့ဘာတွေအကျိုးတွေရတော့တရားနာတော့တရားမှတ်လို့ကောင်းတယ်တဲ့အရင်က တခါတရံပြင်းတဲ့စိတ်တွေဖြစ်တယ်မမှတ်ချင်ဘူးလေအခုပြင်းတဲ့စိတ်တွေလည်းပျောက်ကုန်ရောတဲ့အဲတရားမှတ်လို့ကောင်းတယ်တဲ့ကဲအဲ့ဒီဆရာတော်ကြီးလို့စိတ်ဖြစ်ကြရဲ့လားဟဲ့အဲ့လိုဖြစ်ဖို့လိုတာဟုတ်ကဲ့လားအဲ့လိုဖြစ်အောင်ဘုန်းကြီးတို့ကအပင်ပန်းခံလေးကုံခံပြီးပြောပေးနေရတာမဟုတ်လားမသနာဘူးလားဟဲ့သနာရင်အထုဟုတ်လား ဘုန်းကြီးတို့တနာရင်မြတ်စွာဘုရားကိုကျေးဇူးဆက်ခြင်းရင်ရှုမှတ်မှုခြင်းဆက်ဆက်မိအောင်အာထုတ်ပါ မသေးပါစေနဲ့ဟုတ်ကဲ့လားဒါကြောင့်မလို့စက္ကန့်တိုင်းမိနစ်တိုင်းနိုးနေသမျှတစ်ချိန်လုံးရုပ်ထင်ရှားသမျှရုပ်ကိုစိတ်ထင်ရှားသမျှစိတ်ကို မပြတ်မလတ်ရှုမှတ်ပွားများကြိုးစားအာထုတ်ကြခြင်းအပြင်